ဒီနေ့ကာလနာတော်2542ခုဟောတာပတ္တရိ1360ကြီးနဲ့ဥညဝသနာဒုလရာတိတော်တလင်းလာဇန်10ရက်နေ့ညသဘောတန်ကြီးမြို့ပင်စင်လာမဟာသဒရဏလေကမဟာတရိချန္ဒမပိမနောမြတ်အတွေ့၌22ကြိမ်မြောက်စင်ရခြင်းပါအပ်သောရပောင်းကိုဇဝါတွင်3လစက္ကန့်ပါဝဲ ဒေါ်လမေလာသာ6ရက်နေ့ကမဟာကြီးဟိတာတွင်ဓမ္မကတိကဥပ္ပယလင်္ကာရကမိဘဆရာသမားသူမျိုးများကိုယေရှုရဲ့4,485ပြတ်တို့ဖြင့်မျိုးလုံးမျိုးတန်ခါဆွမ်းလောင်း၍ကြောင်းကြည်ရန်လာမိနိလရှင်တရားဝိသုတော်ရှင်တို့အားအာယုတော်ဤသွားလို့ပြတနေ့တာလူသားယမပူဇာတန်ခါပူဇာသတိနာပူဇာလူသားနေကုသိုလ်မင်္ဂလာ တော်တဲ့အာသာနဲ့ခொနည်းရည်ကဓာဘုံနဲ့ဒေါပြင်ခေမိတာကုလိုရဲ့ရှစ်ခံကိုရာလေးချက်ဟာတတို့ပြင်းတဲ့နေ့ဒါအာယုကမိကံတို့ပြင်းလူတာမိကုတို့မင်္ဂလာတော်တဲ့အာသာရှိရနေ့ကသာဂယအတုဇယောဂီဒေါလသူမိတာကုလိုကအဖို့ဥဖို့ဆရကွာတော်မူသည်အပဥတ္တဟောလိုကိုရည်ဆွေတဲ့နတ်တော် နှထောင်ရောတို့ဖြင့်တရားမှုရှိသံဃာတရားနဲ့ပြောပြရောဒီကိုယ်တော်ချင်းတို့အားအာရုံကနိဗ္ဗာန်တို့ယတနိဓာတုတံရဲ့ဓမ္မဒုဇာတိနာဒုဇာဝေဒရေမိရေဝေယဝိသတိနာခြင်းမူတာတံဂိကမြတ်တယ်ကမတ္တနိလေဝေတို့ဖြင့်ဒုဇာနိကုသိုလ်မင်္ဂလာတော်ရရကံကိုရနေ့ကဖြူမျိုးသဘောလာနေရတကဥဒိတော်ပိယိတသူတို့ကမိမိတို့ဤတာယရနာကိုသာ လွတ်တွင်ဖြစ်မိ၍2480ပြတ်တို့ဖြင့်ဘုရားလို့ရှိသာနာတော်တရားနဲ့ပြောခြင်းယောဂီတော်ပြင်တို့အာနာနဲ့အာရုံကြောင့်လေးကောင်းလို့ဖြင့်တဏိတာလူတာမိကုသိုလ်မင်္ဂလာတော်ရည်ရာသံဆင်းရဲနေပါတဲ့ယဟမယူအတုတယောဂီတော်ခင်သိမဟာဥပ္ပဒ္ဒတော်ကြည်ဝိတိတဘုရားကဥဒါခင်တော်သိအကိုဥက္ကမောင်ကိုလာမြင်မိဘမောင်ဘွားတို့အာယေရှုရဲ့ နှလုံးတထောင်ရောတို့ဖြင့်တရားမှုရှိတန်ခါရောတရားနဲ့ပြောကျင်းရောဤကုလိုခြင်းတို့ဟာအာယုကလေးသွမ်းလို့ဖြင့်၎င်းဓမ္မဒုဒ္ဒါနာငါဒီတန်ခါဒုဒ္ဒါဒီလရှင်ဘုရားတတိယဘုရားမိရေဝေယဝိစ္စတို့ဖြင့်၎င်းဘုရား၏ကုသိုလ်မင်္ဂလာတွင်ဟောကြားအပ်သည်အဘိဓမ္မာပိဋကတော်လာသစ္စာလေးအမြတ်တရှင်တရားဒေသနာတော် ဒီနေ့ဟောတာပြညိုကြမှာကသစ္စာလေးအင်းမြတ်သစဉ်တရားပါတရားဘုန်းကြီးတို့ရှင်းရှင်းဆရာတော်သမတော်နမတိကဘုရားဟောလို့တဲ့တရားတော်ကိုဟောပြီးတော့နောက်ဆုံးကြတော့သစ္စာတရားနဲ့မိကုံးချုပ်ကြမြတ်စွာဘုရားလည်းပဲဇဏိပတ်တော်ကြီးဟောပြီးတော့အေးနောက်ဆုံးရဒေသနာဝတ်တာလေ သတ္တာရိသစ္စာနိပကလေးတိဆိုပြီးတော့သစ္စာ၄ပါးပြတော်မူတယ်မှန်ရလားမှန်ပါပါဒါကြောင့်ယနေ့အလူရှင်များဤညွန့်လာဖြစ်သောဥပ္ပညာလင်္ကာရဤမိဘဆရာသမားဆွေမျိုးများဓမ္မရမဓမ္မဆွေအဖို့ဥဖို့ဆိုင်ဘွားတော်ဝေဒီဘဥထုံလူဓမ္မယိတော်ခင်လေးမောင်ဥပ္ပဒ္ဒတော်ကြီးဝဲတို့၏ နန္ဒာကျေစုရှင်ဥဒ္ဒကတော်သိအကိုဥပမောင်ခွန်လာမြင့်လို့ဒီဖြစ်အဘဝကပိတ်ပင်စေတကံွက်နောက်ဆက်မရှိဘူးရဲ့တေလို့အတွက်ရည်ရွယ်ချက်ဖြင့်ကုသိုလ်ရည်ချက်ချဖို့အမြပေးဝေရာဤနေရာဌာနတို့လာရောက်ပါဖြင့်တရားဓမ္မနိုင်နိုင်ရပါစေ။သုံးပါပေးဝေအပ်သောကုသိုလ်တရားကိုလည်းသာတုခေါ်နိုင်ရပါစေလို့ဖိမ္မာနကပြုပြီးတော့ ဘုန်းကြီးတို့ရဲ့သစ္စာလေးတွေမြတ်တဲ့ရှင်တရားကိုဟောပြလာကြပြညိုကြရအောင်။အပြည့်တို့တရားကိုဟောရတာလဲနာရတာလဲဆိုရင်သတ္တလံဘောဘုက္ခဝေရိယသစ္စာနာယတာဗုဒ္ဓအတ္တသနာအနမေဘောဓာအပတိဝေဒာသနာဝိတံနန္ဒရိတံဓမ္မကင်ရှိဝမမင်္စာမြတ်စွာဘုရားကသင်္ဂုတ္တမ အဲ့ဒီလိုဟောတာကအတေယတောဘိကဝေจิตာတတိจิตမေတောဒုမမေစေဝနေလို့၎င်းမမေတ္တာငါတို့အားဤ၎င်းအရိယသစ္စာနာလေညွတ်တော်ဤအတ္တဒုက္ခဧတာဝန္တောတိုင်းမှာစွာအတ္တကလဉာဏ်ဖြင့်မမြင်ရလေတော့ကြအနမေဘောဓမိမိတို့ဤဉာဏ်ဖြင့်ရှုရောက်စွာထိုရင်းမတိခြင်းကြောင့်အမတိဝေရာ ဒုတိကအမတိဝေရာဒုက္ခသစ္စာပိုက်တာတိကျနဝေယသစ္စာပဲခြင်းនិရောဓသစ္စာမျက်မှောက်ပြီးမြတ်ကသစ္စာပွားများခြင်းဆိုတာမရှိတဲ့အတွက်ဒါကြောင့်ဘာနာဝိတံဘဝများစွာဘဝများစွာမှာထပ်ခါထပ်ခါကျင့်ဤတရလေတံသာသံသာဟိတံ ချင်းဤတက်ချီဤနလီတို့ဖြင့်အတိမပြမုဋ္ဌမလွေကျေလဲရပါ၏တတိသစ္စာတရားကိုဘာကြောင့်ဟောရတယ်လဲဆိုရင်မြတ်စွာဘုရားကရှင်းနာတို့သင်တို့ရောငါပါဟောရီရိယသစ္စာလေးပါးကိုပန်းနဲ့ကြကြတိတိကြကြမှန်မှန်ကန်ကန်ပန်းပန်း မတိယမမြင်ညထိုးတွင်ဝင်မိရကြလေလောကြောင့်သုတ်တဲ့သဘုံမှာသုတ်တာဘာက၅ပုံချမ်းသာကျန်တဲ့26ဘုံမှာစုံကြီးစာကြီးရှင်းဤတက်ခြင်းဖြင့်အတိမန္တရာချခဲ့သောမယမနာပွားလာခြင်းဤခဲ့ရတယ်တန္တရာမှာလည်းပြီးတော့ဒုက္ခကိုတွေ့ရတာဟာသစ္စာ၄ပါးကိုပိုက်ချမသိလို့ပါပဲ ဒါကြောင့်ဒါလေးပါးကိုတိုင်းချသိမြင်ဖို့ရမယ်အပြင်ဟောရတယ်နားရတယ်ဟုတ်ပါလားမှန်ပါဗျာအဲ့ဒီတော့ဒီသစ္စာလေးပါးကိုတဲ့ဟောမယ်ချိန်ကာလမှာဘုန်းကြီးတို့နာယူရမယ်ဓမ္မပိဋကသတ္တယနာဘုရောရှင်များအဲ့ဒါတရောကလုံးချုပ်ပြီးတော့ကြည်လာရင်30နဲ့တဘုံဘာနာလို့30နဲ့တဘုံ ကုသိုလ်အကုသိုလ်ကျုံနှလုံးသွပြီးတော့နေကြရတယ်ကုသိုလ်ကျုံလူများကလူနှစ်တကွာအထက်ပုံနေအကုသိုလ်ကျုံလူများကငရတိဋ္ဌာပြိတ္တာလူပဲဆိုတဲ့ပုံနေဒီတော့တဲ့ပုံတဲ့ကဘုံမှာရှိရှိတဲ့ညာပုဂ္ဂိုလ်ရဲ့အာလုံးဖွဲတန်းချလာရင်နှမျိုးပဲရှိပါတတ်တယ်ဘယ်နှမျိုးနှမျိုးပါရှိပုဒုဇေပုဂ္ဂိုလ်မျိုးနှင့်အရိယာပုဂ္ဂိုလ်မျိုး ဘယ်နှမျိုးမျိုးပါဗျာအနဲ့ပါဘုဒ္ဓဘာသာပုဂ္ဂိုလ်မျိုးအရိယာပုဂ္ဂိုလ်မျိုးတဲ့အဲ့ဒီမျိုးတွေမှာခုနကသစ္စာမလေးလည်းသုံးတဲ့တကုတ်ကြီးဒီပင်မှန်းရတဲ့အထက်မှာအရိယာပုဂ္ဂိုလ်ရှိရဖက်ထားလိုက်ပါသူတို့ကသစ္စာသိမြင်ပြီးတာပုဂ္ဂိုလ်အဲ့ဒါသစ္စာမသိမမြင်နေတဲ့ပုဂ္ဂိုလ်ကပုထုဇဉ်ပုဂ္ဂိုလ်လေးမျိုး ပုရိသပုဂ္ဂိုလ်ဘာသာမျိုးနိယုပါဘုရားသူသူတွေ့ကြည့်လို့မျိုးရှင်မတိဘုထုတာဒုက္ခတရားပုဂ္ဂိုလ်ဒုက္ခတရားပုဂ္ဂိုလ်တွေ့ပုဂ္ဂိုလ်တိဟိပုဂ္ဂိုလ်လေးမျိုးမှန်ပါဗျာဘာသာမျိုးနိယုပါဘုရားအေးလေးမျိုးတဲ့ဗျာအဲ့ဒီလေးမျိုးကိုတပံပြန်ပြီးတော့ရှင်းလိုက်တယ်ဆိုရင်ဖြင့်ဒုဝေသုဒ္ဓနာဥဒ္ဒဗုဒ္ဓေနာဒိဋ္ဌသံလူနာ အန္တပုထုဇနောဧကောကလျာဏေကောပုထုဇနောငုတ်တို့တရားကြီးများမှာပြယခုနေ့က30တလုံးမှာရှိရှိတဲ့များပုဂ္ဂိုလ်တွေခြုံလိုက်တော့ပုရုဇဉ်မျိုးရဲ့အရိယာမျိုးရဲ့ပြောရပြီနော်ဟုတ်ပါဘူးအဲဒီထဲမှာအရိယာပုဂ္ဂိုလ်တွေကသစ္စာသိပြီးသားမို့သူတို့ကိုခြံထားလို့သစ္စာမသိတဲ့ပုဂ္ဂိုလ်ကပုထုဇဉ်လေးရ အဲဒီလေးယောက်ကိုထပ်ပြီးတော့ခြုံရတဲ့ဆိုရင်နှစ်ယောက်ဖြစ်သွားနိုင်တယ်။ဒါနှစ်ယောက်ဖြစ်သွားနိုင်ပါဗျာ။အေးဒါလည်းဆိုရင်ဖြင့်ဒုဝေမဒုဒနာဟုတ်တာလောကေလောက၌ဒုဒုဒနာဘုရုတဲ့ပုဂ္ဂိုလ်တို့ကိုဒုယေဟုတ်တာနှစ်ပါးအပြားရှိတယ်လို့ဆိုအပ်ပါတယ်။ဘုရားပြောတာလေမောရိနာဒိဋ္ဌဗန္ဓုနာအရိစ္ဆဗန္ဓုနာ ပြည့်နေသောနေမေသင်တုတိဗုဒ္ဓဘာသာပြည့်နေစွာသောအာရိကတဏိနာဆိုတာကနေမေဟိတဲ့ပြည့်နေထွန်းလင်းကြတဲ့မြတ်စွာဘုရားကလည်းပြည့်နေထွန်းလင်းတော်မူတယ်အဲ့ဒါကိုနေမေဟိအစွဲတက်တတ်သောဘုရားကိုယ်တော်မြတ်သည်လို့သာသာသုံးရတယ်နော်မှန်ပါဗျာဘုရားဘုရားနာတော်သာကုသေနာမြောတော်ကိုမေချောထားကြမေတ္တာထားပါတယ် ပါရိယသမ္လုဒ္ဓနာဧကောအနောသုဒ္ဓနာဧကောဧကောတယောက်သောအနောနန္ဒပုဒ္ဓနာပုရုတေငါတမျိုးအတဝဧကောတယောက်သောကလျာဏမကံတော်ဝါကောင်းသောပုရုတေနာပုရုတေငါတမျိုးဣတိဒီဝေကုထုဒ္ဓနာဟောဒီနမြတ်သောဘုလိုရှင်ပုဂ္ဂိုလ်တို့ကိုအရိစ္ဆပါဏုနာနေမိအတွေ့တက်တမှုသောဘုရိနာဘုရားကိုရောမြတ်သည် ဟောတာသောသမ္မာရိယဟောကြားတော်မူအပေကုံတတိသစ္စာမသိတဲ့ပုရုဇဉ်လေးမျိုးကိုတခံခွဲလိုက်တော့နှမျိုးချင်းထွက်လာတယ်။ဘာနှမျိုး။ပါဠိလိုအန္တပုထုဇဉ်ရဲ့၊ကလျာဏပုထုဇဉ်ရဲ့ပြောကြည့် အေးအန္တကံတော့သူကံတပယ်ပုဂ္ဂိုလ်ကိုအန္တပုလူတဲ့ပုဂ္ဂိုလ်မျက်စိမမြင်တဲ့ပုဂ္ဂိုလ်တွေကျင်းရိုက်အလုံးငုံနဲ့ကတဲ့သင်ကြောင့်နဲ့မွေအစင်းအတဲ့အမဲအမအရာဝတ္ထုဘာမှမမြင်ဘူးမှန်ပါဗျာဒါရန်သူ့ကိုအလဲကမပါပဲဒီတိုင်းနာဆိုရင်ဖြင့်တိုက်ခြင်းအတက်လေရန်လက်ချင်းရာချင်းတက်ခြင်းအတက် မှန်ရလားမှန်ပါပါဘုရားတရားဒုက္ခဆင်းရဲတွေများတယ်တဲ့အဲ့ဒါလိုပဲမမြင်ကနဲ့ကလျာဏပုထုဇဉ်ဆိုတာလည်းဒီတိုင်းပဲအေးတဲ့ကြချမ်းဒုက္ခရတရားတွေလည်းပြုလုပ်မယ်ဒုက္ခဒီဝါရကြောင့်သုဆရတရားတွေလည်းပြုလုပ်မယ်ဒါပေမဲ့လူများသောအပြင်နဲ့ မသိတာဆိုဝါတဲ့အခြေကမမြင်ကနဲ့ပြတ်တာကြောင့်အယံပြုလုပ်တာကအကုသိုလ်ဒုစရိုက်တွေဒါတွေကအကုသိုလ်ဒုစရိုက်ပါဗျာဒါကရင်မျက်စိနှမျက်နဲ့လူပြောခဲ့ပြီးအရုတေရဘာမမြင်လို့အတ္တပြုလို့ခေါ်တယ်လေဆိုရင်ယထာခန္ဓာယနာတ္တဝယနာတိလို့ ဩဃာပရိမောသာသဝနာဒါရဏပိစ္ဆောကနာနိနတိအယံအန္တပုဒ္ဓဝိဇနောလို့ဒီလက္ခဏတကရာကြီးများကဆိုရဲယတာယောက်ျားမိမမဟုတ်နတ်လူမြမကုလူရေသောရကျင်တတဝါအာနတ်တိမရှိပါရိမရှိတာလေခန္ဓာအယနာတာတုတု ခန္ဓာတံတုအာယနာပိတုခန္ဓာ၅ပါးဓာတု၁၈ပါးအာယနာ၁၂ပါးသောจิตတို့၌ခန္ဓာတွေအာယနာတွေဓာတ်တွေပေါ့နော်အနေအရပြောရင်ခန္ဓာ၅ပါးအာယနာ၁၂ပါးဓာတ်၁၈ပါးအဲဒီမှာဥက္ကာသိယူခြင်းပရိဘုဒ္ဓမေညာမြေသဝနာနာယူခြင်းဒါရဏယအာရုံတဏ္ဍဆောင်ရင်ပြည့်စုံခန္ဓာမိသင်ခြင်းရင်တို့ဖြင့်နတ်တိမရှိကြလေလို့ သမ္မတေယုမမေညာမနာကြမဆောင်ကားကြလေရောအယံအဲ့ရောခန္ဓာရဏတပ္ပတတို့ကိုမေညာရဲ့သေညေမေညာရဲ့သာသနာဆောက်တာခြင်းဆင်းရဲခြင်းမရှိတဲ့ပုဂ္ဂိုလ်သည်အန္တာပုတ္တဇနောအန္တာပုတ္တုဇဉ်လို့ခေါ်တယ်။ကံနဲ့ပုတ္တုဇဉ်ပုတ္တုဇဉ်အကံပေါ်မှန်ပါပါဒါပါလေမှန်ပါပါဘုရားမြတ် ဆိုတဲ့အကံဘယံကလံသူ့အတွက်ဘေးကမြတ်တဲ့လူကအသက်တဘူကိုရင်တထိတ်ထိတ်နဲ့တဏိကရုဏာမျက်လုံးနဲ့ကြည့်မယ်ဆိုရင်တဏှာဆရာခြုံတဲ့ဝင်တိုးမှာပဲဟုတ်လားခြေရိုင်းနဲ့ချောင်းအင်းအိုက်နေလဲရိကြမှာပဲကြမှာတုံတိုင်းတေဝတရိုင်းတပင်စပြီးတော့လည်းတိုက်မှာပဲတိုက်မှာဝေလဲနေရင်နဲ့မတ်စင်နေရင်နဲ့မပွက်တယ်လဲဆင်ရင်ဆင်မယ် မမြင်လို့ဘာလို့လဲအဲ့ဒါလိုပဲတဲ့သစ္စာကိုမမြင်တဲ့ခန္ဓာရလသတေကောမမြင်တဲ့ပုထုသင်္ကမိုက်တာဟာလည်းပဲသူ့အသက်သခြင်းညင်တဲ့ခြင်းဒုက္ခကိုယူခြင်းဖြစ်စီခြင်းဒုက္ခအေအလုံးယူခြင်းပေါက်ပြန်ခြင်းလိညာတကမုတ္တနဲ့ဂုံလိုက်ခြင်းဒေကြောခြင်းဖြစ်ပြောခြင်းဟုတ်လားဟုတ်ပါဗျာဒီအဲ့ဒါဒီ င်ဟသရမသိမခြင်းဆိုပြီးတော့ကုသိုလ်အကုသိုလ်မှမသိတဲ့တက္ကကြောင့်ပြုလုပ်လိုက်မယ်အဲ့ဒါကြောင့်သူ့ကိုကံနဲ့လူနဲ့တူတဲ့အကံလူလူတင်လို့ခေါ်တယ်ဟုတ်ပါလားမှန်ပါပါဘုရားဆိုအနာသာသာ ဒေသလေးကမေတ္တာပရောတ္တဆက်နပါအဲ့ဒါလေးနေရမေညနာနာကြတာပေါင်းတာကပွားများတာဆင်ရင်နာမရှိရင်အဲ့ဒီပုဂ္ဂိုလ်ပါတယ်တော့အနာပုရိသေနဲ့ဗျာဒီဘဝဒီရဲ့လို့ဖြစ်လာပါရဲ့တဏ္ဍာဝနေရဲ့အိမ်တော်ရင်းနဲ့ပါအချိန်ကောင်းရင်အဲ့ဒီပုဂ္ဂိုလ်ကအကံလို့ခေါ်တယ်။ဘာခေါ်လဲ ကြောင့်မြတ်ပြန်လိုက်တဲ့ယတတာမိအတိတောကလျာဏဘုထုဇနောယတယံရှင်လူနမြမအကျဉ်တတ္တဝဒုက္ခပုဂ္ဂိုလ်အားတာမိသောကနာရဏတပိတပိတသမုပ္ပါဒု၌အေးဘာလို့လဲတင်းယူခြင်းမေးမြန်းခြင်းနာကြားခြင်းဆောင်းနာခြင်းဆင်ရင်ခြင်းအစရှိတယ်လို့ဒီအတိရှိကြလေတော်၏သောသောကနာရဏတပိတပိတသမုပ္ပါဒုဟော ဒိယမဲလေးမြမဲနာယမဲဆောင်တာမဲဝါမြမဲရှင်ရမဲဆိုတဲ့ပုဂ္ဂိုလ်သည်ကလျာဏပုထုဇ္ဇနောကလျာဏပုထုတေပုဂ္ဂိုလ်ကောင်းသောပုထုတေပုဂ္ဂိုလ်လို့ခေါ်တယ်ဟုတ်လားဒါလေးဆိုလိုက်ခန္ဓာစပါ ရှုတော့ကလူကောင်းလူဆိုးခွက်လိုက်တာပဲအေးအဲ့ဒီမှာကနာရဏဓာသစ္စာစတဲ့တဲ့ကိုမသိတဲ့ပုဂ္ဂိုလ်ဟာလူကောင်းလားလူဆိုးလားလူဆိုးပါဗျာခန္ဓာရဏဓာသစ္စာသစ္စာမဟုတ်ပါဘူးသိတဲ့ပုဂ္ဂိုလ်ကလူကောင်းပါဗျာဟောပါလေဒါကြောင့်ဘုန်းကြီးတို့ကတရားအဆုံးမှုအမတုံးမှုမှာဒါရင်းနဲ့လိုက်ကြော်တာလားဟုတ်ကောင်းပြီအဲ့ဒီမှာပါလေ ဘုန်းကြီးကဩဇာနေယူမဲ့ပရိပုဒ္ဒါဒါကဘယ်လိုနဲ့ဒိဋ္ဌိရှိတယ်လို့မေးမယ်သဝနာနာထောင်မယ်ဒါရဏဆောင်းတာမယ်နောက်စစ်တဝကန္နာနှင့်ရှင်ရင်စဉ်းစားပွားများမယ်တစ်စစ်တစ်စစ်တို့လားနေယူပါနေမြတ်မှာနာကြပါဆောင်းတာပါကျင်ပွားပါအဲ့ဒီလိုအရှင်းရှင်းတို့ပါလားအဲ့လိုရှိတဲ့ပုဂ္ဂိုလ်ကလူကောင်းလားလူတော်လားဟောလူကောင်းဖြစ်သွားပြီ ချက်ရအဲ့တော့အဲ့ဒီပုဂ္ဂိုလ်ရာပါလေအရိယာဣတတိတတိဝိသံတိအရိယာမပုဂ္ဂိုလ်လေးအဖို့ပုဂ္ဂိုလ်လေးရောက်ဆိုတဲ့အရိယာပုဂ္ဂိုလ်တို့သည်အဲ့ဒီမယနာထဲမှာပိစိကဗုဒ္ဓမြတ်စွာဘုရားကတွင်ယူလိုက်ဟုတ်ပါဗျာနော်အဲ့ဒီလိုဆိုတဲ့အရိယာပုဂ္ဂိုလ်ရာဣတတိဟောဒီမေတ္တာလေးပါးသောဘုဒ္ဓိဝိတ္တံဒီထိုးတွင်၍သိကြလေကုန်၏ အရိယာပုဂ္ဂိုလ်ရာသစ္စာ၄ပါးကိုတို့တွင်သိကြတတ်တယ်။အဲတော့သူတို့ပြတော့ဘုန်းကြီးတို့ကစဉ်းစားကြရပြောကြရမလို့မလို့ပါဘူး။သစ္စာမသိမမြင်သေးတဲ့ပုဂ္ဂိုလ်တွေအတွက်သာလျှင်စဉ်းစားပြောဆိုဖို့ပဲ။အဲတော့ဗာလိလသတ္တရိမဏိဘေကဝရိယသစ္စာလေးလောကမှာအရိယသစ္စာ၄မျိုးရှိတယ်။အရိယဆိုတဲ့ပါဠိတော်က ဘုန်းကြီးတို့ပြိဿယောจิตတ္တသဗ္ဗိတ္တပရမတ္ထသစ္စာအဲ့ဒါကန့်သူတို့ကိုဒီနေရာထည့်သွင်းမစင်စားနဲ့အရိယာသောတဲ့သစ္စာ၄ပါးဘုန်းကြီးတို့ချိန်ချင်းပြောခဲ့တယ်နော်မှန်ပါဗျာသစ္စာဆိုတဲ့လုံးနဲ့ပတ်သက်လို့ဝိသိသစ္စာလက်ထက်မှန်တာအကြောင်းအရာကောင်းကောင်းမကောင်းတော့မဆိုင်ဘူးလုံးတဲ့အတိုင်းပြောနှုတ်ကမှန်တာဝိသိသစ္စာဟုတ်လားမှန်ပါဗျာ လောကသမုံရောမာနာတပုတ္တိသစ္စာဟောရတို့ပလင်လို့ခေါ်ကြလို့ဒါကိုသရဒါကိုသိကဒါကိုရေခွဲခေါ်ကြလို့လို့အဲ့ဒီလိုသမုတ်ဒီတကားလားသမ္မာပိတာပြောတာတန်ဖို့တိသစ္စာဟုတ်လားဒါဘယဒါနိယသာသံဃာဒါပိဒါမိတာဝိနိဘယင်္ဂတိဤလေးတို့ရှိတဲ့ဘုမနမကြီးလေအဲ့ဒါသမုတ်ပြောပြောမှန်တာတန်ဖို့တိသစ္စာ စိတ်စေတသိက်ရုပ်စိတ်ပါလို့သာဘောတရားတရားဖြင့်မင်္ဂနာကပါရမတ္ထသစ္စာသာဘောအနဲ့မင်္ဂနာပါတဲ့မတ္ထအေးစိတ်သရုသနာမဖြစ်ဖြစ်အာယုံကိုတန်တတ်တဲ့အာယုံရှိမှစိတ်ဖြစ်တယ်အာယုံမရှိကလောဘစိတ်ကြီးပိတ္တနေလို့မရဘူးမရပါဘူးခင်ဗျာဒါဟာ သူ့ရဲ့ပရမတ္ထသစ္စာပဲပရမတ္ထသစ္စာကမရွေ့မချမ်းမပြောင်းမလဲခိုင်ရဲတည်တတ်တဲ့အနဲ့တဘောပဲပရမောအာယုပရိတောဥဒ္ဓမောအတ္တောပရမတ္ထောလို့စာကပြောတယ်မှန်ပါဗျာအေးတဲ့ပရိသတ်ရဲ့စေတသိက်စိတ်ဓာတ်လေတံစေတမိကံနဲ့စိတ်နိုင်နေပြီးတော့ဖြစ်တတ်တဲ့သဘောဟာစေတသိက်ဒါရင်စိတ်တွင်စေတသိက်လည်းပါပြီစေတသိက်တွင်စိတ်လည်းပါပြီဆိုတော့ စိတ်ကြီးပြီးသားထားလို့ရတယ်မရဘူးဟုတ်လားနောက်တစ်ခုကလည်းရုပ်ပတိတိရူပံကြည့်ခြင်းငါတိတိမမပြောပြောလူနာပြမတ္တဝါတရိယာဖြစ်ပြီးယုတ်တရားရရဲ့အမျိုးမျိုးပြောင်းလဲထောက်ပြန်တတ်တဲ့သဘောဟုတ်လားဟုတ်ပါဘူးသဏ္ဍာန်မေရတာလူသဏ္ဍာန်နတ်သဏ္ဍာန်ဗိမာသဏ္ဍာန်တရိစ္ဆာသဏ္ဍာန်ဘုရားရှင်သဏ္ဍာန်ရိယသဏ္ဍာန်ဘုရားသဏ္ဍာန်တော့ ဆုံးပါတော့ဗျာအေးဘယ်လိုပုဂ္ဂိုလ်မျိုးပဲဖြစ်ဖြစ်ရုပ်ကိုရရင်အောက်ပြန်မယ်မတည်ရင်ခုပြောင်းလဲနေမယ်အမျိုးမျိုးဖြစ်မယ်ဟုတ်လားမှန်ပါဗျာအဲ့ဒါလေအဲ့ဒါတရားနေရာကြတော့ဒီရုပ်ပရမသဘောကိုမသိတော့ဘယ်လိုတွေကရုပ်ပရမသဘောအရာဖြစ်ပြီးတော့ပြတ်သွားတာကိုဟင်းဘာလို့လဲဘာလို့လဲတခုယူတဝက်ယူတောင်ယူမြောက်ယူနဲ့ဖြစ်နေတတ်ကြတယ် ဟုတ်လားတနေ့ကလေးချက်ကြီးကြည့်လေဒီတိုင်းညှိုးလာတာလေအလုံးစုံဒီပါကြီးတက်ပြီးတော့အော်အကြောင်းကြီးချက်ပါမမဒါယုံတရားရဲ့ဟောပြသူသိကျင်တာဖြစ်ပါပဲအဲ့လိုပဲဘုန်းကြီးတော်မှာအဘဝိသတိကိုအတော်မန္တန်နဲ့ကိုကိုကိုရှိရင်လည်းဆိုရင်သူဖြစ်ခြင်းနဲ့အချိန်ဖြစ်ပါဖြစ်ပါဘုရားဟုတ်လားအဲ့ဒါအောက်ပြန်တဲ့ယုတ်တရားဘယ်လိုသာဖြစ်ဖြစ်လဲ လောကဝနိဗ္ဗာန်နိမတိဘဝနာတဏသာလောက်မပိတ်ခြင်းကင်းတဲ့တဏလိုခြင်းခြင်းကင်းတဲ့တဏအလိုခြင်းခြင်းကင်းတဲ့နိဗ္ဗာန်တတ်မှတ်ခြင်းကင်းတဲ့နိဗ္ဗာန်အဲဒီနိဗ္ဗာန်ကလည်းကာမိတဏ္ဍလူကြီးတဏ္ဍရောက်ပြတဏ္ဍမိမ့်မတဏ္ဍဟုတ်လားမှန်ပါပါလူတဏ္ဍနတ်ပါဏမြမတဏ္ဍတရိစ္ဆာန်တဏ္ဍမဖြစ်ဘူးလေကမှန်ပါဒါကြောင့်ဘယ်ပုဂ္ဂိုလ်တဏ္ဍဖြစ်ဖြစ်ငြိမ့်တဲ့သဘော ဒီတဲ့ဘောရများပြောရရင်ယောက်ျားရတဲ့နိဗ္ဗာန်မိန်းမရတဲ့နိဗ္ဗာန်မာမမထူပါဟုတ်လားလောကြောင့်ရတဲ့နိဗ္ဗာန်ယဟန်သာငါရတဲ့နိဗ္ဗာန်ဘာမမထူပါလူရတဲ့နိဗ္ဗာန်ငါရတဲ့နိဗ္ဗာန်ဘာမအဲ့ဒါမပြောင်းလဲဘူးဆိုတာဒါပဲမှန်ပါအဲ့ဒါကိုပရမတ္ထသစ္စာလို့ခေါ်တယ်ဘာသစ္စာဩအခုပြောမှန်တာပါပါလိမ့်အရိယသစ္စာ အရိယဆိုတာဖြူစင်တာမင်္ဂနာမြင့်မြတ်တာဟုတ်လားအဲ့ဒါကတော့တို့ဘုရားအာသာဟေသူတော်ကောင်းတွေရဲ့နာနဲ့ရည်မိပြီးတာဒုက္ခအရိယသစ္စာဒုက္ခသမုဒယအရိယသစ္စာဒုက္ခနိရောဓအရိယသစ္စာဒုက္ခနိရောဓဂามိနိပฏิပဒအရိယသစ္စာ ဘုန်းကြီးတို့ကတော့ပြောရုံဆိုရင်ဆိုတော့ဒုက္ခသစ္စာ၊ကုရိယသစ္စာ၊နိရောဓသစ္စာ၊မဂ္ဂသစ္စာလို့ပြောလိုက်ကြတယ်ဟုတ်ကဲ့အမှန်တော့အရိယဆိုတဲ့သကလုံးနဲ့တက်ပြီးတော့သုံးဆွဲမှမင်္ဂမာတယ်ဟုတ်လားမှန်ပါဗျာအဲတော့ဒီမှာတဲ့အဲဒီသစ္စာလေးမျိုးကိုသတ္တရိမာနိဘိကဝရိယသစ္စာနိတဲ့ကတမမိသတ္တာရိဒုက္ခရိယသစ္စာပါဠိတွေမရွတ်တော့ဘူးမှန်ပါအဲတော့ခန္ဓာကပြောခဲ့တဲ့ပါပါ ပရအရိယသစ္စာ တိသာပုဂ္ဂိုလ်လို့ဆိုလို့ခြင်းပဲဟုတ်ကလားအဲ့တော့မတိရတဲ့ပုဂ္ဂိုလ်ရဲ့အတွက်မြတ်စွာဘုရားကသစ္စာ၄ပါးပိုင်းခြားပြတယ်တို့ဒုက္ခသစ္စာဒုက္ခသစ္စာသေရမန္တတရားသေရမန္တတရားသေရမန္တတရားကိုပါခေါ်တယ်ဒုက္ခနောက်ဆိုဒုက္ခသမုဒယသစ္စာ ကြောင်းမှန်တဲ့တရားဆင်းရဲကိုဖြစ်စေတတ်တဲ့တရားဆင်းရဲဖြစ်အောင်လုပ်တတ်တဲ့တရားသမုဒယသစ္စာသို့နိရောဓသစ္စာဆင်းရဲထုတ်ရမှန်တဲ့တရားဆင်းရဲမျိုးတုံးနဲ့ထုတ်ပြောက်သွားတဲ့တရားကိုမခေါ်တဲ့နိရောဓသစ္စာသို့လိုက်ဒုက္ခနိရောဓနဲ့ မေတ္တာမေတ္တာမေတ္တာမြဲချုပ်ရမြဲချုပ်ရသင်္ကောမှန်တဲ့တရားသင်္ကောမှန်တဲ့တရားဒါဖြင့်ရှင်ရဲ့ချုပ်ကြောင်းလားသင်္ကောမှန်တဲ့တရားကိုပါခေါ်တဲ့မေတ္တာမေတ္တာဒါအကျဉ်းသာသိတာကိုမှန်ပါဗျာအေးဒီလိုတိုင်းဒုက္ခမေတ္တာဆိုတာပါနေလေပါလို့ရမှာလေအဲ့တော့အကျဉ်းယောဂဒုက္ခသစ္စာပရိညေယသစ္စာ ပိုင်းခြားသိရမှာဒုက္ခသစ္စာဆိုတာပိုင်းခြားသိရမှာအဲ့ဒါကိုပါဠိလိုပရိယေယပရိပိုင်းပိုင်းခြားခြားကွဲကွဲပြားပြားညီရသိရမှာပရိယေယဆိုတာပိုင်းပိုင်းခြားခြားကွဲကွဲပြားပြားသိရမှာဘလုံးမတွေ့ဒီလိုမဟုတ် မှန်ပါဗျာယောတိယောယာဘလို့မဟုတ်ဘူးတဲ့ဟောသူဟာသူတိတိကျကျပိုင်ပိုင်ခြားခြားတို့လောကဓာတ်နဲ့ပြောရင်ဒါယောက်ျားဒါမိန်းမဒါပုရိဒါပတိလားအဲ့ဒီလိုကိုပိုင်ပိုင်ခြားခြားသိရမှန်ပါဘလုံးမမေဆိုပြီးတော့သိတာမြမဟုတ်ဘူးပြီးမှပုံပြီးတော့ဆက်စစ်ပြမယ်နောက်ဒုတိယသမုဒိယသစ္စာကပဟာတပ္ပမစ္စာအာပါလေအာပါလေဒီပဟာတပ္ပတဲ့ဟောဒီနေရာမှာ အဲ့ဒါပါဆိုတာကပယ်ရင်တပ်ပါကထိုက်တာပေါ့ဗျာပယ်ခိုက်တဲ့တရားပယ်ရမယ်တရားသမုဒိယသစ္စာဆိုတာပယ်ခိုက်တဲ့တရားတဲ့အဲ့ဒါကိုပါတပ်ပသစ္စာလို့ပါဠိလိုခေါ်တယ်နော်ဓမ္မလုံးနိဗ္ဗာန်ကြသောပြိဋ္ဌာသစ္စိကတ္တပသစ္စာသစ္စိမျက်မှောက်ကတ္တပကပြုတိုက်တာပြုရမှာ မျက်မှောက်ပြုရမှာကနိရောဓသစ္စာမျက်မှောက်ပြုရမှာကအေးမျက်မှောက်ပြုတယ်ဆိုက်ရောက်တယ်တို့လိုပဲမျက်မှောက်ပြုဆိုတာကသာလုံးဆိုက်ရောက်တာကအယတ်ဆုံးနော်နောက်ဆုံးမေတ္တာသစ္စာဆိုတာကြတော့ဘာဝိတ္တပသစ္စာ ဘာဝိတဘာဝိတပါဆိုတာပွားများအပ်တဲ့ပွားများရမယ်အာထုတ်ရမယ်သစ္စာအဲ့ဒါပါလဲမေခသစ္စာခုနကအမိနဲ့ဒုက္ခသမုဒယနိရောဓမေခပြောခဲ့အဲ့ဒါကိုအခုလုပ်ငန်းနဲ့တတိစွန့်ရင်းနဲ့ပြောတာဒုက္ခသစ္စာကိုပိုင်းခြားသိရမှာဒုက္ခသစ္စာကိုပိုင်းခြားသိရမှာအရာစကားနဲ့ပြောတော့ရှင်းရတာသိအောင်လုပ်ရမယ် သာပါလိမ့်ဟောသကုရိယသစ္စာပဲရမယ်ခရာဟုတ်လားအလုံးရမယ်ပဲနိရောဓသစ္စာဆိုတာကသစ္စေကတ္တမမျက်မှောက်ပြုရမယ်တရားဆိုင်ရောက်ရမယ်တရားဟုတ်လားမေဃသစ္စာဆိုတာဘွားများရမယ်တရားလက်သုံးပြုရမယ်တရားလက်မလွတ်တတ်ခြင်းရမယ်တရား ဒါတော့ဆိုနားလည်နိုင်ပါလေကောင်းပြီတဲ့ဗျအဲ့လိုလေးမျိုးလေးတာနေရပြင်ပြောပြီးတော့တက်ဒုက္ခမိတ်ကဝရိယသစ္စာပရိယဒုက္ခသစ္စာကိုပန်းပန်းချာချာပြပြတတ်တာသိအောင်လုပ်ပါအဲ့တော့ဒီဒုက္ခသစ္စာဆိုတာပါလေလို့နေမဲ့ဆိုရင်ဘုန်းကြီးတို့ မြတ်စွာဘုရားဖြစ်တော်မူပြီးစဟောကြားတဲ့ဓမ္မသက္ကမဝတ္တနာသုတ်တံအယံလုံးဓမ္မစက်ကြာတရားပါလေရအဲဒါခုခေတ်ကတော့ရွံ့ရွံ့ဖိုက်ရုံနားထောင်ရုံဒီသိအောင်လုပ်ရမယ်ဇာတိပိဒုက္ခသရပိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခအာမိယိသမ္မာယောဒုက္ခပိယိဝိပယောဒုက္ခ ယာမိသနာလဝတိတံပိဒုက္ခသံသိတိနပင်စုပါဒနခန္ဓာဒုက္ခပါဠိတော်ရနေကြတာခင်ဗျာဒါကြောင့်လည်းအသက်ပါတတ်တဲ့ပုဂ္ဂိုလ်များဇာတိပဋိသန္ဓေနဲ့ကျင်းပြီးဒုက္ခဆင်းရဲပဋိသန္ဓေနဲ့ရတာဆင်းရဲလားချမ်းသာလားဆင်းရဲပါဗျာတကယ်ကိုဆင်းရဲသိအောင်လုပ်ရမိကိုကြိုက်ပူတယ်လို့အမိမျိုးကိုဖြစ်အောင်လုပ်ရမှန်ပါပါ အဲ့တော့ဒီကိုပိုင်ကံရင်ပူရဲဆိုရင်အဲ့ဒီဒီကံမလားမကံတော့ဘူးဘုရားကသာပြီကိုဒုက္ခလို့ဇာကကပြောတာတကယ်ကြတော့လားအဲ့ဒီဒုက္ခကင်းနိုင်တဲ့ဒါဘုရားလက်တောင်းတောင်းခြင်းတရားနာတို့တင်ဟကလေးငါသံဃာရင်တဲ့မင်္ဂလာကုသိုလ်တွေပြုပြုပြီးတော့ဘာလဲတော့လူဖြစ်တော်လူချမ်းသာဘယ်ဒုက္ခတွေရဒုက္ခမနည်းလို့ဒါကိုတောင်းတာပဲမှန်ပါဗျာ ဟုတ်တယ်မို့လားမမိုးဘူးတရားတော်ကြီးများကြတော့ဒီနေရာအပြပြောတာအယူတွေအကန်းတွေအပင်းတွေအသွင်တွေအာအာတွေဒါတော့ကြီးအောင်ပြောတာဘုန်းကြီးတို့ကတော့ပြောပါဘူးနော်ကိုယ်တိုင်မပြောရတော့တိုင်ွယ်ဆွဲရဆဲရတာမဟုတ်ဘူးဆရာတော်ကြီးတိုင်ွယ်ပြီးတော့ဆဲရအကန့်လေးအစုပ်လေးအပြက်လေးအပေါ်လေးအပွဲလေးအနာလေးဟုတ်တယ်မဟုတ်လားရေးရေးဆွတ်ဆက်ကိုပြောတာဘုန်းကြီးကတော့ပြောပါဘူးကိုယ်တိုင်မပြောရတော့ မိုးကတရားတော်သူနဲ့တိုင်ဝယ်ပြောရတာအေးအဲ့ဒါပဲဗျာသာတိပိဒုက္ခတကယ်လားပဋိသန္ဓေနေရတာဆင်းရဲလို့သိမယ်ဆိုရင်ဘယ်နဲ့လူသာတိလူပဋိသန္ဓေတောင်းပါဦးတောင်းပါပါဘုရားမှာဆိုတာလူသာတိလူပဋိသန္ဓေကိုတောင်းတာဒါတော့ဘာဖြစ်တာပါတော့အဲ့တော့ပဋိသန္ဓေနေရခြင်းဒုက္ခဆိုတာခရီးတော်ခရီးနာတရားဟောခဲ့ပြီဒီနေရာအကျက်တော်ဟောရင်သိတယ် အေးဘယ်လိုကနိဗ္ဗာန်တန်ဟမ်ဒီနာလဲလောက်ပြင်းမြောက်လဲမိုက်ပြီးဝါလိုက်ပဲကြောက်ဘဝပြုဒုနခုပြဩခံထား၍မိကြလက်ဆုပ်သိမ့်ဟုတ်တို့မှမြောက်ဖို့ကုတ်တို့ဒီလောက်လည်းပဲစိတ်တငယ်လို့အရမမိပွင့်ရဲ့ခိတို့အမိစ္ဆခာဘူဣသာလေကိုရာသတ္တတပြတ္တိစေလနေ၍ နေကမစဟုသောချလာမဝတို့ရောက်တန်ကောက်ပေါက်မှဆယ်မြောင်ရှင်မြောင်တန်တန်ကြိတ်ချေပုံနေရိကပြင်လို့ကြလဲအသွာဒီဟံဟိယဒုက္ခပြင်များလာသည်ဩလက်သဇာတိရှင်ရဲ့ဝိဒကာ ပြောထားတယ်သာလေသာလေအောက်တဲ့ဝင်ဟာတဲ့ဘုန်းကြီးတို့သာလေရတဲ့ဘဝအစအဘောအမေအစတဲ့အင်ကိုရွက်ထားရတဲ့အောက်ကအမေရဲ့အစာဟောင်းအိမ်ပေါ်မှာမာသာဟောင်းအိမ်ကိုဖင်ခုထိုင်နေရတယ်အပုတ်ဆက်ကြားထဲမှာနေခဲ့ရဒါပဲလားဆိုတော့အမေရဲ့ဥမ28ခွေ နော်အဲ့ဒီကလေးမှာပတ်ပြီးတော့ထားတာအဲ့တော့မိရင်ကဒုကျန်သဗ္ဗနာကဒါကတော့အရသာကိုယ်တိုင်ပြီးတော့မှန်ပါလောကတရားဖြင့်ဝေကျန်တဲ့ဟုတ်တယ်မလားပဲပြုတ်ဘုရင်ကဖောက်ခွဲဒီအဲ့ဒါကိုစာတော့ဘာနဲ့တူလဲဆိုတော့ခွေးအမ္ဘဘယ်လဲအင်းခွေးအမ္ဘမြင်တယ်မဟုတ်လားအာတဘာနဲ့မြင်ရောအစာရောအယူရောပဲရောချက်ပေါက်ရောဟုတ်တယ်မလားအင်းအဲ့ဒါကောင်းကြီးနီးစွတ်စွတ်ဒိဋ္ဌိ နှစ်ပါးအဲ့ဒီလိုဘုန်းကြီးတို့စားထားတဲ့အစားဟာယောက်ျားစားစားမိန်းမစားစားအပြူစားစားအုံအုံစားစားတခုလားစားစားတလင်ဝါစားစားမုတ်ဆုံးမစားစားစားစားဟင်အပြူကြီးပဲစားစားဟုတ်တယ်မလားအဲ့စားပြရမယ်ပြန်အထိုးလိုက်ခွေးအံပတ်တဲ့ပါတယ်ခွေးအံပတ်ကဒီနေရာကျွေးတာကစားရတာကိုလူအမှန်ကကိုယ်ကိုယ်တိုင်ခွန်ကြီးပြီးတော့စားကျင်တာလေအကုန်ကျွတ်တာလားဟုတ်တယ်မလား ပြည့်စည်တာအဲ့ဒါခွေးအမတ်ဘွယ်အဲ့ဒါကိုအတွင်းကကလေးကသူ့ကောင်းပေါ်မှာတင်းပြီးတော့ရွက်ထားရတာလေမဟုတ်တော့တာလုံးကိုပြောတာပါအရာလုံးပြောရင်လေတူတူငါငါအမိပဲခင်ဒီတော့ချီးလို့ကြည့်ရွက်ခင်ရတာဒါပဲပါရွက်ခင်ရအလီဒါနဲ့အခုကအိမ်လာအောက်ကနေလာလားဆိုမထိုင်နေမအောင်နဲ့ကိုတော့ကကိုလာကျော်ဆယ်လာကိုထိုင်လာထိုင်လာတတိယနဲ့မဟုတ်ဘဝဆက်တိုင်းကိုထိုင်လာတာ အိမ်သာအောက်ကဟာမဒါရီလို့အေးအဲ့ဒါပဲတကယ်ပြောပြောရရင်ဟုတ်တယ်မလားအေးသာသစ္စာတဲ့အောက်ပဲဝင်ရနီနာလိုင်းလောင်ကျင်းမြောက်မဲ့မိုင်မိဝါလိုက်ပဲဒါကြလည်းအနိအနတ်လှိုင်းပြီးတော့နေတာမဟုတ်လားမှန်ပါပါအေးအဲ့ဒီမှာဒီတဲ့ကဒုကျင်သဗ္ဗနာကအဲ့ဒါလည်းအနတ်ရခါတယ်ပဲကလေးမှမခံနိုင်လောက်အောင်တွန်းပြီးတော့ဖြစ်နေတယ် အခုမိရင်းညာနေတာဟဲ့မိပြက်သွားပြီနဲ့အမိလိုက်တယ်ဘယ်သူမှများလာဖမ်းပြီးထုံးပိတ်တာဘယ်မှဖောက်ပါဘူးကကြီးလားအဲ့ဒီမှာမဲမလိုက်ပုံကတော့ဘယ်လိုဘယ်လောက်ကြာကိုလာကျော်ဘယ်လားရပောင်း300ဒါကြီးတော့1200ခိုင်းတယ်ဘုံညာဟုတ်ပါလားအဲ့တော့တို့အစိုးရကမိပြက်တာအပြစ်မပြောနဲ့မကောင်းဘူးကိုမိမိုက်တဲ့ဒီလိုကပြက်ကြတာကျတော့ဘာလို့မပြောရလဲအဲ့လိုတစ်ဖက်ကပြောတာမြည်ရတယ် လက်မခံဘူးဟုတ်ပါလားတနည်းသားတွေကကလောင်ကြီးနေနဲ့ကြည့်ရေးတပတ်သာမရေးနဲ့မကောင်းဘူးနေကြီးလာရတော့နော်အဲ့ဒါဟုတ်လားအဲနာသေးတယ်ဟုတ်တယ်လေတို့တို့ရမိပြတာကြတော့တို့ကပြောကြတယ်တို့ကမိပိုက်တယ်တို့ကမိကလေးလာကြတယ်ဘုရားပြောတော့ဘုရားပြောတာအခုတနည်းသားတွေကြတယ်လည်းဘယ်တစ်ပတ် ဘယ်ကောင်းမှာတော့နှစ်ဘက်မြင်ပြန်ကြည့်ပေါ့ဟုတ်လားကိုင်းတော်ရည်များအဲ့တော့မိပိုက်တဲ့နေရတာရှင်ရလားချမ်းသာအဲရှင်ရလားအမေကကုန်းလိုက်ရင်ကြောင်းများအနေအထားမှုကလေးလည်းပင်လာထိုးလိုက်တယ်အမေကကုန်းလိုက်ရင်ကြောင်းများနေတာမှုကလေးကိုယ်ပိုင်ထိုးလိုက်တယ်လို့ပဲအဲ့ဒါရှင်ရလားချမ်းသာဘုရားရဲ့ကြီးကလည်းဘုန်းကြီးရင်ခေါ်တာနေရာကမရှိဘူးကြက်တဲလိုက်အာမေထောင်ရောက်ရှိရှိသိလိုက်တယ် ဟုတ်တယ်မဟုတ်လားဒါများသူတို့ကနေရာကကျင်းကျင်းလေးတဲ့နှုတ်သေးတဲ့ဒုက္ခမမြင်တော့တော်ပြောရခင်ဗျာဆက်ပါလားနော်အေးအဲ့ဒါခြေတော်ကလေဝန်တော်ဝန်ဘိုးကြီးနဲ့နေကူကကျဲကျဲအဲလေကမတိုက်အဲ့တော့မိတ်ကြီးမို့နဲ့အပြင်အိုင်းပြီးတော့ပြင်ပန်းပန်းချစ်တန်ကျွဲကျွဲနဲ့ဆိုတော့အေးမရတဲ့အရေးကြီးတဲ့ညောင်မကြီးအောင်ရောက်ဘိုးကနဲ့ဘိုးကနဲ့ဝယ်ဒီအထုပ်တွေပြစ်ချပြစ်ချအောင်မလီလေးလေးဒုက္ခပါလားကိုယ်ကစက်တန်းလိုက်ရတယ်ထမ်းလိုက်ရတာ ဒုက္ခကြီးလာတဲ့လူတိုင်းကပဲရှင်းနောက်တောင်းမြောက်လေးပါအဲတော့သစ်ပင်ပေါ်ကမြောက်ကြီးရလေဟင်လာတဲ့လူတိုင်းကဒုက္ခကြီးကြီးတာပါလားဒီဒုက္ခမမိကျင်လိုက်တာတဲ့သူ့မှာမိုးရွာနေဘူးဟုတ်လားအမိုးအကာအိမ်မရှိပဲနဲ့သစ်ပင်လေးဖမ်းပြီးတော့နေရတာသူဒုက္ခတော့မြင်လားဒုက္ခမြင်ပါဘူးဗျာသူလည်းဒီတိုင်းနဲ့ အဲ့တော့နောက်ဆုံးကြတော့ပေါ့လေလူတွေများတော့မမေးရဘူးနောက်ဆုံးအဖိုးကြီးတယောက်ကလည်းဝတ်တုပ်ကြီးနဲ့လာဘုံငနဲ့ချအောင်မလီဒုက္ခပါပဲဗျာအဲ့တော့တယောက်တည်းဆိုတော့သူကလည်းသိရင်လည်းစိတ်ကပြင်းပြတော့အောက်ရှင်းလာပြီနောက်ကနေပြောကုန်တယ်အံငယ်ကြီးအံငယ်ကြီးဒီလက်နဲ့အောက်လာတဲ့လူမတမယဒုက္ခဒုက္ခလို့ကြီးသွားတယ်အဲ့ဒီဒုက္ခကိုလေကိုမန်းကြီးကိုသိရင်ဗျာဟောဒီညာဒီကဘောရတော့သူသိမှုတော့ပြင်မှာ ဒါမှသူ့မှာကာကွယ်မရှိဆိုပြီးတော့ဒါကိုသူကဒုက္ခမမြင်ဘူးအဲအဲအဲကောင်းပြီတဲ့မဲအဲ့တော့ငါလက်တယ်ငါဒုက္ခခေါ်ခဲ့မယ်ဟိယအင်နာဒီနေရာကမင်းစောင့်နေโอเคသိကြော်သွားတယ်မှန်တော့ဘယ်လိုလဲရောက်ကြီးလေအဲ့ဒါနဲ့ခေါင်းကငါလည်းပဲယောက်ျားကြီးကရွာထဲရောက်တော့အင်တာဆိုးပဲဆိုတော့ကိုကြီးတကောင်မရရအောင်ပန်းပြီးတော့မှဘုံကြီးထက်တဲ့တွန်းနဲ့ကြည့်ပြီးတော့လာလာ မှန်ပါပါဗျာမြောက်ကြီးကလေမနေ့မိုးလင်းဒီကတတုရင်ထဲမှာလေဒိတ်ဒိတ်ဒိတ်ဒိတ်နဲ့ခုံပြီးတော့ဒီနေ့ဒုက္ခနဲ့တွေ့ရတော့မယ်ဒီနေ့တော့မန်ကြီးတို့ဒုက္ခတွေ့ရတော့မယ်ပြောနေတာမန်ကြီးကကျွန်တော်အဲ့လိုလားအခုမင်္ဂလာဆောင်တဲ့လူတွေလည်းဒီတိုင်းပဲမို့လားပြောကြည့်ပါပြောနေပြောနေပြောနေကြတာမို့လားမလီမင်္ဂလာဆောင်ရတော့မင်္ဂလာဆောင်ရတော့မယ်မလီမန်ကြီးတိုင်းပဲနော်ပြောနေကြအဲဟုတ်မလား ဟာပြီးတော့ရာနှုံးငမ်းမြော်ခါရင်တစ်ပင်မော်နဲ့အငွေကြီးနဲ့လာခင်းလိုက်တာအငွေကြီးနဲ့လာခင်းလိုက်တာတို့ရောကြီးမနဲ့သွန်းလေးကြောင်းကမတိုးကောက်နောက်ကြတယ်လို့နေမှာပါအဲ့ဒါမှကောင်းလေးကျူတင်ဒါလေးဆွဲလိုက်ရတယ်မလီခေါက်ခဲလိုက်တော့ခေါက်ခဲလိုက်တယ်ဘိုက်ကဆန်ဟောက်ကြီးဆိုတာဘာနဲ့တူရောပါဘူးညာဟုတ်လားအဲ့ဒါပဲညာဒုက္ခ အဲ့ဒါနဲ့တရားရဘုန်းကြီးကဘုံလေးကုန်းနဲ့ထားလာလာပြီးအံခကြီးလာပြီးမလေးဒုက္ခနဲ့တွေ့ရတော့မယ်ဒီဒုက္ခနဲ့တွေ့ရတော့မယ်ပြောတယ်ပြောတယ်တော့ပြောတယ်ဒုက္ခနဲ့တွေ့ရတော့မယ်တခါတည်းတစ်ပင်ကြီးလက်ပတ်ပြီးတော့ကိုမန်းကြီးလေမှန်ပါဗျာဟမ်စိတ်ဆိုးဆုံးနေတာခုံလိုက်ပေါက်လိုက်ဟုတ်လားအေးဓာန်လွယ်လိုက်တခါတည်းအပေါ်မှာမြောက်ထွက်လိုက်ဓာန်မြောက်သဘောပေါ့ဗျာအဲ့ဒါနဲ့ဘုန်းကြီးကလာရောဗျာ လာလိုက်ရင်အဲ့ဒါကြီးကြောက်ကြည့်တာတော့တုံးကြီးကလှုပ်လှုပ်လှုပ်လှုပ်နဲ့အငယ်ကြီးတဲ့ကျုံမှတဲ့ဒုက္ခဆိုတာဒါပဲလားဟမ်ရဲ့မှန်တယ်ဒါပေမဲ့နင့်ဒီနေရာကိုတဲ့အဲ့ဒါမပွင့်နဲ့ကွာတဲ့ဒီနေရာပွင့်ဒုက္ခကမင်းမကြည့်ကြဘူးမထင်ရှားဘူးတဲ့ဟိုတစ်ပင်မရှိတဲ့တောင်းရင်လည်းမမင်းသွားဘူးဒုက္ခကိုမင်းနှမ်းလာကြည့်တွေ့လိမ့်မယ်ဘယ်ဒီတိုင်းဒီ congratulation အငယ်ကြီးဘယ်လောက်လဲဒါတော့မြောက်လဲကပ်ပါလေဟုတ်ပါလား အဲဒါနဲ့သောမီးရဒါကြီးခုံခုံခုံခုံနဲ့သာသာခွေးရလှုပ်လှုပ်လှုပ်လှုပ်ဟိုဒုက္ခကလည်းဒီပါမှုဆိုပြီးဒုက္ခကလည်းဒီပါမှုဆိုတဲ့အာမပြောချင်ပါဘူးလေအဲ့ဒါနဲ့တိတိမကြည့်တဲ့တောင်ရင်နဲ့ရောက်တော့မှအတဲကခွေးကြီးကလေဒေါ်လာကရှင်းလာပြီဟုတ်လားခွေးဆိုတာသိရရှိတာမဟုတ်ဘူးအဲ့ဒါမြောင်ကြီးကကျိုးလေဘုလားမင်းငါ့ကိုလောက်တဲ့လူဟုတ်လို့ကန့်ကြပဲဗာရဇင်မကြီးတို့အဝီကြီးပြဝီရပါရပြီးဟာပြီးဟာပြီးဟာဂုံမောင်ရောက်တော့မှလက်ပင်မောင်တက်ပြီး ခွေးကြီးကမလိုက်နိုင်ဘူးဗျာမှန်ပါဗျာအဲ့တော့မှဘာလဲတော့ဒါကလည်းဥမာအပေါ်မှာဒါကလည်းအမိတွေလည်းပြတ်တင်မတွေလည်းစုပ်နော်အသက်နှလုံးနဲ့တကားတဲ့ကွဲမတတ်ဖြစ်ပြီးတစ်ပင်ကိုကြစ်ကြစ်ပါအောင်ဖက်ထားအာခွေးကြီးကမင်းတော့လားအင်းသင်္ကေတအယူအီအသားသာမရအောင်တက်ပြီးမှဟုံးကုန်တော့ဟုံးကုန်တဲ့ဘာသာရထားအောင်အေးအဲ့လိုနဲ့ကြားတော့ခွေးကြီးက အာအိတ်ထဲနဲ့သိခါရလိုက်ရတာနဲ့မောသွားတော့မှအခမ်းမတိတဲ့မျက်လုံးကြီးနဲ့ကြည့်ပြီးတော့မှဟောဟဲဟောဟဲနဲ့ဗဒကြီးဖြစ်ရှာကြီးတွဲနေတယ်ဆိုတော့မှမြောက်ကလေဟောဒုက္ခသရပဒပြည့်ပြည့်ရှာတွဲတွဲကြီးနဲ့ဟိုးမြောက်ပြီလားသူအမိပြတင်မဆုတ်တာသူဒုက္ခလို့သိတယ်အဲဘုရောကလူသားနေလည်းပဲဓာတိပိပတိတန်နေနေရခြင်းဟာလည်းဒုက္ခခြင်းအတွက်လို့ဘုရားကဟောတော့ပြိုင်ပွဲဝင်တဲ့ဓမ္မစကြာယောဂီလို့ ဟုတ်ကလားဒီကောင်ကထိုးနေတာတဲ့ဟောဘုရားတရားကြောင့်ကြောင့်ရှင်မြူရငါကုသိုလ်နဲ့ပြုပိတကားလားဣမိတာပုံယံကမေနာယနေ့လူတာရတဲ့ကောင်းမှုကညောင်းဘဘကတဆုပ်ပြည့်အဘက်ကနေရောယထာမြင်သစ္စာသံဃာဒေါတိကသတိနာမင်းကမုဏကကဝိယရုကသုပေရေမဘောလူရဲ့မင်္ဂရှင်နာတိပုပ္ပရာလူရဲ့ညမညာကြည့်ပါစေရှင်မောင်္ဂလာလူလည်းတကူကြည့်ပါစေ ရှင်မကိစ္စလို့လည်းလပါစေကျူဆရာတော်လို့လည်းချောပါစေတဲ့ကဲဇာတိလို့ပရိသတ်လေးကြီးပြန်တောင်းနေတာပြန်တောင်းနေတာဒါကြောင့်ရုပ်ဖတ်ရင်တက်တော့ဒုက္ခကခင်မလားခင်ပါသိမှုရတဲ့ဒါကြောင့်မရလားတဲ့အဲ့ဒါပရိပန္နကကသာနာတတိအောင်လို့ဆိုတော့ဒုက္ခဘေကလားအတိယညတ်ပါဗျာခန္ဓာကလားမူရင်းနဲ့ဒုက္ခဘေကလား မကရတောင်းတာလာနေများဟိုမြောက်ကြီးလို့အတပြည့်တဲ့သာသွေးသွေးရဲ့မြန်ဘောမတွေ့နဲ့ဘုန်းကြီးရတောင်းထိုးပြတာဒုက္ခရတောင်းတာလာတော့လို့မနေနဲ့ဒုက္ခပဲကလားအင်းခန္ဓာကလာလားလူကြောင်ကြီးပြောတာနဲ့တော်တော်ကိုပြောင်းမှန်တော့မှန်တယ်ဒါပေမဲ့လူကြားချပြောမကောင်းလို့လားလူရှင်တော်တွေပြောတာဒုက္ခသစ္စာဟောသမုဒိယသစ္စာတဲ့သူတို့ပြောတာလူကြားချပြောမကောင်းဘူးမပြောတာသိရင်တယောက်တည်းလာပြီမိမလည်းမလာနဲ့ ဟုတ်လားယောက်ျားပြောမှဖြစ်မှာနော်အေးအဲ့ဒါပဲဗျာဒါကြောင့်လည်းဇာတိကိုသိအောင်ဆိုတော့အဲ့ဒါကိုမြတ်စွာဘုရားကပွားများဖို့အတွက်ဆိုပြီးတော့မိမောင်းထုတ်ပြလိုက်တဲ့သာတိသာတဲ့အောက်တဲ့ဝွန်ရညီနာလိုက်လောက်ကျင်းမြောက်မဲ့မိုက်မိဝါလိုက်ွယ်ဒုနကူကြအောင်ခေါင်းထားရင်မေတ္တာလက်ထုတ်သင်္ဂုတ်တော်မှာမြောက်ဦးကလေးကုတ်နေသလိုပြင်းမြောက်ကြက်တဲလာတဲ့အမိပိုက်ထဲမှာ အမေကိုကြောင်းအမေကြောင်းဘက်ကိုမျက်နှာဘူးအမေဘက်ကိုကြောင်းမေးပြီးတော့မှပြောင်းနေအနေထားနဲ့နေရတာ။ဘာကောင်အကြည့်ထွားလာနေလေနေရာကချစ်ကြလာနေလေအဲ့ဒါသိရမလားချမ်းသာမလား။သိရပါဘူး။အော်ဒီတစ်ခါနဲ့ယောဂီ၃ယောက်နေတော့ဘွက်ကိုပေါက်နေတဲ့ဘုန်းကြီးခေါ်တော့ကော်မီနီယံတော့မရှိဘူး။ပြာလုံးနဲ့သွားရပါလား။ဟမ်အဲအဲ့ဒါပဲမလေးတင်သားမှာ၆ယောက်ရှိရှိဘလောက်သိမလဲ။ ဒီဓမ္မတော်ကြီးပေါ့ဟမ်အဲအဲ့ဒါပဲဗျာကြိုက်တော်ပြီဗျာအဲ့ဒါသိရသတိထားတဲ့နေရာကသိရင်ပြီးတော့ကိုရတာသိရကိုရတာသိရင်အဲ့ဒါရဲ့အကျယ်တော်ဝိပြောနေတော့မကုန်နိုင်တော့ဘူးရွတ်တော်ရွေရောခွေရိုင်လွဲ့လို့တွေ့မိုင်းတဲ့လက်ချေတုံနေတိုင်းမနဲ့ရက်တွင်ကုန်ပြီ မတ်မတ်သယုံကြမှာတော့အယု၆၆မိတ်တလိန်နဲ့မိတ်တလိန်နဲ့အုံမင်းချေပေါ့နော်ရှင်မီးရှင်သွားမှာအရေးတွား၍အာမင်မမန်လျောစာလီဝါလီအန္တဘောနှင့်တံဘောမန်လျောတရာလောင်တောင်းဝင်းလက်တိုင်းပေါ်မှန်းနဲ့အကျော်ကချစ်ရောက်တိရောက်တော့တောင်းနာတိနာတပိညောင်ညောင်နဲ့မိဓမ္မမောအမြင်မေသမုတ် ဘဝင်သေးကခုံဖွန့်ခုံဆွနေကျုံမှကျုံရပါလေရေအောင်ခြိုင်းလို့ခါတိုင်းလေသည်နာတိုင်းဝေတရောက်ငေးမိုင်းလို့လေသံဖြူကြီးနဲ့သုံးပါဝင်နဲ့မုံချင်းတပွဲလွန်ကောင်းမှာပြီလေလို့ဒေဝီဆရာတော်ဘုရားကြီးကကရာဒုက္ခ ပုံမင်းရေဝပြင်းဆင်းရဲကိုကြောက်เสียလက်တရားတာဝေကဖြစ်အောင်ဖွင့်ပြခဲ့တယ်။ဟုတ်။ဒါကောအောင်ပြောနေရင်တော့မကုန်တော့ဘူးအဲ့တော့ဆင်းရဲတာသိအောင်လုပ်ဆိုတော့အလုပ်သဘောနဲ့ပြောရင်အာနာသင်ရှားယုတ်တာများကိုရှုမှာဟုတ်လားအဲ့တော့ပฏิပိလနာဒေနာဒုက္ခနဲ့ဟောပฏิပိလနာဒေနာမြဲမပြစိတ်ညှပြီးတော့နှိမ့်ဆက်တတ်တဲ့အနယ်သဘောကြောင့်ဒုက္ခဆင်းရဲတဲ့ဟော ဘာတွေနဲ့သိရလို့ပေါ်တာပြောက်တာပေါ်တာပြောက်တာအဲ့ဒါအထက်အောင်ညာပြီးတော့ဘုန်းကြီးတို့ခန္ဓာမှာဟောတာလေးရတယ်ပေါ်ပြီးတော့ပြောင်းဟုတ်လားဘုန်းကြီးပြောင်းခြင်းကညက်ပြီးတော့အဖောင်းလေးကိုတဲ့ဟောသိစက်နေတဲ့သဘောပေါ့ဗျာတတိပြောရင် ပေါ်တာကတွေးပွားတာပြောက်တာကသေးလားအဲ့ဒီငွေသေးဆိုတာကိုတို့လူကြီးကြည့်လိုက် မှန်ပါအိတိုင်းကအဲ့အိမ်မောနေတဲ့လူတိုင်းနေရမယ်ဆိုရင်ဒုရိတရောင်းမစားရဘူးအလကားပေးမယ်ယူမလားယူပါဘူးဘာကြောက်လို့ဒီမှာကြောက်အဲ့ဒါဒါကြောင့်အခုအချင်းချင်းရှင်းမှနေတဲ့ယောဂီကရုပ်လည်းသိနာလည်းသိအလောင်းတော်နေထပ်တတ်တဲ့တမနစ်ဆိုရင်အလောင်း30အပေါင်းကဆန္နာပါအပိန်ကအဲ့ဒါအလောင်း30လေဘာမနေ 150မိနစ်30 300 600ပါ7မိနစ်300လေမိနစ်30ဆိုတော့600မိနစ်30ဆိုတော့900တနာကြီး1800အဲ့ဒါမှအမိလေးတစ်လုံးတွေ့မှဓမ္မကြောက်မှာမှန်ပါဗျာအခုတော့ယောဂီကတော့တခါလာလဲဖောင်းမိန်မယ်တော့တခါလာလဲဖောင်းမိန်မယ်တော့ဟုတ်လားမောင်ငါလေးခောက်ဆွဲလေးပြောင်းပြပါဦးနော်ကြောက်ပါ အဲ့တော့အပေါ်ရနေမမနဲ့တကယ်ကိုလိုက်လိုက်လဲလေတတိလေးစွစွဆိုင်တဲ့ကြီးမှလူအကြောင်းပေါင်းကြီးမှပုံသိတယ်မှန်ရမှန်ပါအပေါ်ရကြည့်ရင်သိပါသိပါဘူးဒါကတော့မိန်းကလေးဆွဲတဲ့ကိုရင်ကြီးပြောတယ်လေမဟုတ်လားဟမ်အဲမင်းဆွဲတဲ့မိန်းကလေးကထွက်တာကွာအဲ့ဒီအညစ်အကြေးတွေဒါလိုပြောတော့အညစ်အကြေးပေါ့နော်ဗမာလိုပြောတော့အဲချင်းတဲ့ပဲပေါ့ ဘယ်အထွက်တာလဲဆိုတော့တွက်ချင်အထွက်မှာမို့အဲမပြောချင်ပါဘူးဆိုနေပါအဲ့ဒါပဲကွာမင်းကမကောင်းဆုံးကိုအကောင်းဆုံးထင်နေပြီးဆင်းရဲနေမယ်နော်မှန်တော့တာတပည့်တော်မြင်တာကတော့မကောင်းတာကဒီထားခဲ့တာသိရသိဘယ်လိုမှကိုပြောမဖြစ်တော့မမြင်ဘူးဆုံးမတော့အဲ့ဒါကြောင့်ဘုန်းကြီးတို့ခန္ဓာမှာအပေါ်ယံလေးတွေမကြည့်နဲ့မကောင်းတာကဒီထားခဲ့တယ်ဆိုတာအပေါ်ယံမကြည့်နဲ့အမြဲတမ်းသူ့ပိုက်ကိုယ်ပိုက်သူ့ခန္ဓာကိုယ်ခန္ဓာထဲမှာအရေးကြီးတယ်ကြည့်နေတယ် ဟုတ်ပါလားဒီလိုကိုဘုန်းကြီးတို့ကမြင်ပါဗျာကိုင်းကောင်းရင်ဒုက္ခသစ္စာပရိသန္တောလောဆင်းရဲတာသိအောင်လို့ဆိုတော့ခန္ဓာတရားရုပ်တာများကိုရှုမှအချိန်ချင်းရှုမှဆိုင်ဆိုင်သူသူရှုမှထီထီအောင်အောင်ရှုမှလူရင်းလူချင်းပေါင်းလာတဲ့ရဲ့လားလက်တွေကြတော့သူပဇာဥမဘဏခွေသူအကြောင်းရှင်းရှင်းပြီးသိဆိုတော့ရုပ်နာတို့ရဲ့အကြောင်းကိုတလေးတလက်သသိအောင်ကိုရှုမှရမှာဟုတ်လား အဲဒါဖြင့်ဒုက္ခသစ္စာပိုင်းခြားပြီးတော့သိမယ်ဆိုရင်သမုဒိယသစ္စာပသဟံတော်သမုဒိယသစ္စာပေပါပါပါလေအဲအဲ့တော့မိခဲ့သူမနေတကယ်ကြီးဝင်မယ်ယူမလားယူပါဘူးသူတဲ့ပြီးခဲ့ပေးတဲ့ဘုန်းကြီးပါထားလိုက်ရတယ်ဒီမှာ အဲ့လိုကိုသူကဒုက္ခကိုတစ်ခါရင်ညီဝေရမှယောရမှမောရမှမဒရိယမှအောဂရိဆံရမှမှန်ပါဗျာနော်အော်ဘာကြောင့်လဲဒီဒုက္ခဆိုတဲ့ဆင်းရဲသမုဒယဆိုတဲ့တတ်မဲ့မှုတဏှာလောဘကြောင့်ဖြစ်တာအရာပြောပြောတော့လိုခြင်းလို့ရတာဘာဖြစ်လို့ရလိုခြင်းလို့ရအဲလိုခြင်းလို့ရတာ ဟုတ်ပလားအဲ့ဒါကြောင့်ဒီလိုကျင်မှုသို့တဲ့တရားခံကဘုန်းကြီးတို့ကမဝင်နိုင်အောင်သူဆင်းရဲကိုအကျဉ်းချင်းသိအောင်လို့ဆင်းရဲကိုအကျဉ်းချင်းသိလို့မိခဲ့သူမှသိရင်ဘယ်တော့မှအဲ့ဒီမိခဲ့မလို့ကျင်ဘူးမကင်တော့မယူတော့ဘူးနောက်တစ်ခုကပါဠိနေရောသစ္စာသစ္စီကရဏတော့အေးမိမရှိဘောရောဓခန္ဓာဖြစ်ခြင်းသစ္စာသစ္စီမျက်မှောက်ကြောဏပြုလိုက်ပါ ခန္ဓာမရှိရသမျှမပြုလိုက်ပါဆိုတာကကြည့်ရင်ဩဒီခန္ဓာရှိလို့ဒီဥနာတိဒုက္ခတွေ့ရတာဒီခန္ဓာမရှိရင်ဒီဥနာတိဒုက္ခရှိအောင်မလားရှိပါဘူးအဲ့ဒါပဲនិရောဓသစ္စာဆိုတာဉာဏ်ငြိမ်းသဘောនិရောဓသစ္စာဆိုတာအေးငြိမ်းမှုသဘောဗျဟောအဲ့ဒါတော့ပဲသိခြင်းမျက်မှောက်ဒီနေရာရှင်းရတာရှိဟိုမှာငြိမ်းဉာဏ်ရရှိလိုက်မယ်လို့သလိုသိရပါတယ် နော်အေးတို့လောကလူတွေအပြည့်အကြီးနဲ့ကမြင်နေကြတယောက်နဲ့တယောက်တောင်းနာတောင်းအေးကောင်းတဲ့အားလည်းဘယ်သူမှမမြင်ဘူးအဲ့တော့တနေ့ကဘုန်းကြီးတို့မေတ္တာသဘောပြောခဲ့ပြီမဟုတ်လားဟုတ်ကဲ့ပါပါတဲ့ဗုဒ္ဓဂုံဘွားဒုက္ခတတ္ထမေတ္တာပွားမှဒေါသမလားဒါကလည်းတူုံချင်းဒီဘောမောင်နှမချင်းပန်းအမိရင်လို့ ဘဝတဏှာကြီးမှာမေတ္တာနဲ့ကြီးမှာအမုဒ္ဒဆိုတဲ့ဒေါသကကွာတယ်မဟုတ်လားဒေါသကွာပါတယ်ဒီဗျာအတုကပွားမှရာသပြောက်ပါတဲ့ဟောမိမတက်မတက်ယုံစဘာကိုသိမှဒီပေါ်မှာတတ်မဲ့မှုကပြောင်းမှာမဟုတ်လားမှန်ပါပြီးတော့အသိရှုကြမှုမာနသာအသိရှုတော့မာနကြတယ်အခုအသုဘကအတက်ဘလောက်ရှိလဲ ပါရှိတော့ဒါတော့သင်ကြည့်ပြန်လာတာတကယ်အတုပဒလာသူ့ပိုက်ထဲမှာခန္ဓာကိုယ်တွေပြစ်ကြအငြိအကျေးတွေပြစ်ကြနေတယ်တကယ်တော့သူ့ပိုက်ထဲမှာသူလည်းနောက်တစ်ထပ်မသွင်းတော့ဒီနေ့လူကလည်းမသွင်းတော့အသက်ရှင်တဲ့လူကကိုကိုယ်တိုင်နဲ့သွင်းမယ်ကိုကိုယ်တိုင်နဲ့သားနဲ့သားမီးနဲ့ပဲဒုနဲ့ကဗဇတ်တက်ပြက်ထဲအောင်မယ်ဆိုရင်အလီအောင်နဲ့အရှင်ကောင်ဘယ်ဟာကပုတ်တော့ကြာ အတိရောသူ့ကိုယ်သူနဲ့မထက်တော့ဘူးလေသူများကလည်းသိပြီးတော့ဘယ်သူမှထက်မပြေတော့ဘူးမဟုတ်လားသမယားတို့တွေးတာနဲ့တွေးတာလူတွေချုပ်ပြတာအဲ့ဒီတွေးအကုန်ခံတော့ဘူးတွေးတာနဲ့ဂလူကိုလူတွေချုပ်ပြတာအဲ့ဒီဂလူကိုအကုန်ခံသေးလားအဲ့ဒါပဲသိတဲ့လူကသူ့ကိုယ်သူလည်းမသိဘူးသူများကလည်းဒီအပုတ်ဆက်တွေတွေးမပြေတော့ဘူးမဟုတ်လားရှင်တဲ့လူကကိုယ်ကိုယ်ကိုလည်းသွင်းတယ်ကုမကားနိုင်သာသမီတွေဇုံးနဲ့လည်းခတ်ပြီးတော့သွင်းပေးတယ်။ပိုင်နဲ့လည်းတတ်သွင်းပေးတော့သေတယ်လည်းမသေးတယ်ဘယ်သူကပုတ်တယ် ဟဲ့ရောင်းမြန်ကြီးချင်းနေရတာလူဟမ်အဲသေတဲ့လူကပူပုတ်တယ်ထင်နေတာအမှန်တော့မသေးတဲ့လူကပူပုတ်တာအဲဒီအပုတ်တွေကိုမပုတ်ပေါ့အာအပုတ်ချင်းအပုတ်တွေကိုထပ်ထပ်ကျဲနေအောင်တွဲထက်ပေးနေတာဗျအဲ့ဒါပဲမမြင်နိုင်တော့တော်တော်ခက်တာဒါကိုမြင်အောင်ကြည့်ရတယ်နော်အေးဒါကိုမြင်အောင်ကြည့်ပြီးတော့ဟိုကွင်လေးတိတ်တာတော့တော်ထဲမှာသွားနေတယ်မဟုတ်လားဟောအခုအမှန် ဒီလိုဒုက္ခတွေကြောက်လို့တောအတွက်တရားကျင့်ကြတာပါလားလို့သိသွားတာအမင်္ဂလာခံကနေထွက်ပြေးတာဟိုတော်ကြီးမြင်မဲတယ်မို့လားဟိုဓမ္မဂရိကဥပ္ပုံညာကြီးဟောတာဘယ်နှရက်ရှိလဲဟမ်ရက်ကတတတပတ်ကျော်သွားပြီမို့လားအခုရောဆုံးသွားလားမလာလည်းဦးမနဲ့ဟုတ်လားဗျာဝင်လေးတိုက်တာရင်တော်လည်းမနေဘူးလားပိုင်းရလားနဲ့လာအောင် နော်ခိုင်းရှိတယ်အဲ့မှာဒီအခုအမတို့ကဒီဒုက္ခကိုမြင်လို့သူတို့တောတော်ကြတာငါလည်းတောတော်မယ်ဆိုပြီးတော့မင်္ဂလာဆောင်ရလားမပြေးပါနဲ့ဘုရားတို့ညာပြောရှင်မဟာဘုဒ္ဓငွေ့ငွေ့နေတဲ့ကခိုင်းရှိတယ်ဗျာအဲ့တော့နိရောဓသစ္စာဆိုတာဒီရှင်းရရှိရင်ရှင်းရမရှိတဲ့နေရာရှိမယ် ချင်းရဲဆိုတာရှိရင်ချမ်းသာဆိုတာရှိမယ်အဲ့ဒါပါလေခန္ဓာရှိလို့ချင်းရဲရင်ခန္ဓာမရှိချမ်းသာတယ်ကြောင်းမြန်သိလိုက်ကြောင်းမြန်သိရအဲ့တော့ဒီခန္ဓာလူကျင်လို့ရတယ်ခန္ဓာကအကျိုးလူကျင်တာကအကြောင်းဟုတ်ပါလားအေးဒီတော့ချမ်းသာကအကျိုးအဲ့ဒီချမ်းသာရဲ့အကြောင်းကမက္ကသစ္စာဘာဝယံတော်မက္ကသစ္စာတွားရမယ်တွားများတွားများရမယ်တွားတယ်များတယ်အချိန်ကြာကြာလုပ်တယ်အများကြီးဖြစ်အောင်လုပ်ပါ တခဏလေးနဲ့ပဲရမလဲပြောပြီးပြီကြည်အိုကြီးလေကြည်ညောင်းတက်နေတော့တခဏချင်းအသားလေးတိုက်လို့ရရလားမရပါဘူးနေလန်းကလာလက်ပင်ပေါက်စီတော့ပရိသတ်ဒီကြည်အိုကြီးကိုပြအောင်တိုက်တယ်လို့တို့ရဲ့အနစ်နဲ့အလားလားကဘာကစပြစ်တာပဲတဲ့စိတ်ကြီးဟုသောကြည်အိုလောဘကျုံမောဟကျုံဟုတ်လားဒေါသကျုံမာနအိတ်တမစရိယကုက္ကုသအာယိကအနုတ္တပံ အများကြီးမဟုတ်လားကိလေသာဂျိုးတွေတက်နေတဲ့အခါဝိပဿနာဆိုတဲ့ပရာသောဓမ္မမမကြည်လေးမဲ့ဓမ္မမအုံနေမဟုတ်နဲ့နင်းကံကိုတက်ရမှာဟုတ်ကလားအေးအဲ့လိုရှုမှတ်ပွားများတာကခြေအိုးတိုက်တာနဲ့တူတဲ့ဒိုင်လိုက်ရေးစေးလိုက်တိုက်လိုက်ရေးစေးလိုက်အဝရမထင်တဲ့နေရာနာနာရှုရှုပါများတော့တတ်တာပေါ်လာ တိုက်မှများတော့ခြေဟိုးဟာရောင်ထွက်ပြီးတကားလားခြေကျော်တွေကင်းပြလို့တတင်းနဲ့တလက်နဲ့တသိန်းနဲ့တသိန်းချင်းတများများဖြစ်မလားဘူးလားအဲ့ဒီကြတော့မှမိမိတို့စိတ်ထဲမှာကုလေသာကျော်ခြေညောကင်းပြီးတော့မှအယောင်ထွက်ပြီးတော့မှအလေးတွေဖြစ်ပြီးတော့သိပြရှိနေများသိမှာမဟုတ်လားအဲ့ဒါမက်ကသစ္စာပွားများရမှာဘာလို့ရမှာအေးအဲ့ဒါသစ္စာ၄ပါးရဲ့သူကိစ္စဒုက္ခသစ္စာကပိုင်းပိုင်းခြားခြားသိအောင်လို့ သမုဒိယသစ္စာကပယ်နိရောဓသစ္စာမျက်မှောက်ပြုဟောလားဆက်ရောက်ရမယ်မေဃသစ္စာပွားအဲ့ဒီမှာသစ္စာ၄ပါးမှာ၄ပါးကြီးဆိုတာကတရိစ္ဆာန်နဲ့ပြီးပုံပြောတာအမှန်ကတော့တဲ့နိရောဓနဲ့မေဃကပွားများရမှာအာဒုက္ခနဲ့သမုဒိယသိအောင်လို့သူတို့ကိုသိရင်ဒီရောဓနဲ့မက်ကဖြစ်သွားတာပဲသစ္စာလေးချက်တရားဉာဏ်သိချက်ပဲလို့နေတဲ့ဟော နိဗ္ဗာန်မြင်ငါတွင်သစ္စာဉာဏ်သိမှုပြီတို့ဒီကလုံးကလေးအဲ့ဒါအဲမိုက်နေတော့ဒါကလည်းမိရတဲ့လားနေကလုံးကလေးသိလိုက်တော့ဟောဝိငနေမလားဘူးဝိငနေဝိငနေလာတဲ့ကအလောကဥပါနောတမောဝိဟတောအလေးအောင်ဖြစ်တဲ့ကအမိုက်ပြောက်သွားပြီအမိုက်ပြောက်သွားပါဒါတော့အလေးအောင်ဖြစ်ပေါ်လာခြင်းအမိုက်ပြောက်သွားခြင်းမြင်ရင်လားမြင်ရင်မြင်နိုင်ရင်ဟုတ်လားဘဝပြပြသိခြင်းဆိုပြီးတော့၄မျိုးတစ်ပြိုင်တည်းဖြစ်တာ ဒီကလုံးကလေးနှိမ့်လိုက်တဲ့အခါကျတော့ခုနကအလေးအမောင်လည်းပြောက်အလေးလည်းရောက်နော်ဒီနေ့ချာချာလည်းမြင်ဟုတ်လားအေးဒါပါလဲညပဲလို့သိလို့လေးမျိုးတိုင်းနဲ့ဖြစ်တယ်လို့ပဲနိဗ္ဗာန်မြင်ပါတဲ့ဒါလည်းငြိမ်းချမ်းတဲ့နိဗ္ဗာန်မမြင်ရင်ဒုက္ခဆင်းရဲကသိပြီသမုဒိယပရိမက်ကပွားများပြီးပြီတစ်ချက်ကုန်လေးချက်ပြပြပါဟုတ်လားအေးသိပဲဆိုင်သွားလေးပါးသစ္စာတဲ့ဗျာ မှန်ပါပါအဲ့တော့တဲ့ဒီမှာတဲ့သစ္စာလေးပါးကအင်တာကျင်ဝန်းလို့ပြောကြရတယ်အများကြီးဒါလောက်နဲ့ပင်လေလွတ်အပ်တဲ့အနဲ့အတိတ်ကတော့ပြည့်စုံသွားပါပြီအဲ့တော့ဘုရားကတော့ဒုက္ခသစ္စာအနာယောဂလို့မှတ်ကွာအနာယောဂဖြစ်တော့သာမကံတမကံဘွားမကံမဟုတ်လားမှန်ပါတယ်ဗျာအဲ့ဒါပဲအဲ့တော့သမုဒယသစ္စာအနာဖြစ်ကြောင့်အစာနဲ့စိတ်ရှိကြောင့်လည်းဖြစ်တယ်အစာကြောင့်လည်းဖြစ်တယ်မှန်ပါ ဟောနိရောဓသစ္စာဆိုတာကပြိဋ္ဌရေတဲ့အနာပြောက်ပြီးတော့ချမ်းသာသွားတာနဲ့တူတယ်လက်နဲ့ဘက်တစ်ဘက်ကအနာပေါက်တစ်ဘက်ကအနာမပေါက်ရင်မပေါက်တဲ့ဘက်ကသွားလာနေတိုင်းဝိဆိုင်ရတာမချမ်းသာအဲ့ဒီလိုပဲတဲ့ဗျာဟောနောက်တန်မဲကသစ္စာဆိုတာကနာပြောက်နိုင်တဲ့စေအားဖြစ်နိုင်တဲ့အစာနဲ့တူတယ်ဒါတတိပေါ့ဗျာနော်နောက်တတိကျတော့ဒုက္ခသစ္စာကိုဒုက္ခိထံရွက်နေရတယ်လို့မှတ်ပါ သမုဒယသစ္စာဟေးမင်းမထမ်းမနေရလို့ခိုင်းလက်တယ်လို့နဲ့တူတယ်လို့မှတ်ပါနိရောဓသစ္စာကအဲ့ဒီဝန်တုတ်ကြီးဘုံကနဲ့ပြစ်ချရသလိုမှတ်ပါဟုတ်လားအေးမင်းကသစ္စာကတော့ပြိတ္တာရဲ့အဲ့ဒါကိုကုမပြီးတော့ချပေးတဲ့လူလိုမှတ်ပါကြိုက်သစ္စာလေးအင်းမြတ်သစဉ်ဆိုတဲ့တရားဤဝိမနိတိတရားဗျာအချင်းချုပ်ချုံမိငုံမိရောပေါ့အစိတ်အစိတ်တွေကတော့အများကြီးပဲ ဘုန်းကြီးရဲ့ကျေးဇူးရှင်မာရီဆရာတော်ဘုရားကြီးလက်စတစ်ကတလုံးနဲ့ဟောထားတာတစ်ခွေတွေကို22ခွေရှိမှန်ပါဘူးမေဃတစ်ကတလုံးနဲ့အဲ့လိုအဲ့လိုပဲဒါဘုန်းကြီးတို့မေဃတစ်ကတွေ့ရလို့ဒုက္ခသမုဒယဟုတ်လားအေးရောတာဒီမှာလေဒီတိုင်းပဲအဲ့တော့ဘုန်းကြီးတို့အခုပြောဒီလောက်ပြောလိုက်ရင်လည်းပဲသဘောတော့ပေါက်လာပါပြီနားကြပါတော့နော် ကိုင်းလက်တွေအလုံးဝင်မှ တကယ်တတ်အပ်တယ်မြင်မြင်ပြသောကြသစ္စာလေးအမြတ်တည်းတရားနာကြပြီးအခါ9မိနစ်ကာလရှုမှတ်သွားမြအတုချင်းဖြင့်ကိုယ့်ရဲ့ခန္ဓာမှာသစ္စာဆိုတာရှာချရအောင်ဗျာမလား နေရင်ဝညာမှာကလဝဝညာလဝဖြတ်တယ်လက်မှတ်တခြင်းဒီတလောကထာဓမ္မမုဂ္ဂလူဝကလည်းမောက်ရဲ့တင်ညာဒီဝညာလည်းမောက်ရဲ့တင်လက်ဓာလေးနိကကုတ်ကရာဇင်လေးဆံဟောမကုစိတ်သာမယောမတိစောင့်ကြညင်လည်းတို့ရှုသွင်းနေကြ ပုံမှန်နေအထအတိုင်းလေးလေးရှုသွင်းလိုက်ပါဝါမင်္ဂလိကတပိပိတရေမြင့်မောက်တဲ့ကြွဆူပြီးတော့ ဝတ်စားထားတဲ့ဝတ်စားလေးတင်းကဖောင်းလာလိမ့်မယ်အဲဒီကဝတ်စားကမလို့လောက်ကဘာမတွေ့ပဲစိတ်ဆုံးစိတ်မှနဲ့ဖောင်းတယ်လို့မှ